ကောရိန္သုဩဝါဒစာပရမဆောင်ခန်းကြီး9အငယ်1မှ9မတရားသောမေထုံတာမညမဟုတ်အဖအီမယားကိုသိမ့်ယူခြင်းဒီဟုသော သာသနာပလူတို့တွင်ပင် မကြားရသောမေထုံ၌မိဝဲသောသူသည်တင်တို့တွင်ရှိကြောင်းကို အနှံ့အပြားကြော်စောကြ၏ထိုတို့ပြုသောသူကိုတင်တို့အထဲမှ နှင်ထုတ်မိအကြောင်းစိတ်မသာညှိတွားခြင်းကိုမပြု မာနထောင်လွှားလျက်နေကြ၏ထိုကြောင့်ငါသည်ကိုခန္ဓာအားဖြင့်တင်တို့နှင့်ကွာလျက်ရှိတော်လဲဝိညာဉ်အားဖြင့်မကွာကိုယ်တိုင်တင်တို့နှင့်အတူရှိတကဲ့သို့ထိုတို့ကျင့်သောသူကိုယခုပင်ငါစီရင်ပြီးစီရင်ချက်ဟုမူကားငါတို့သခင်ယေရှုခရစ်အခွင့်အားဖြင့်တင်တို့သည်ငါဝိညာဉ်နှင့်အတူစီဝေးပြီးမှငါတို့သခင်ယေရှုခရစ်တကူတော်ကိုအမိပြု၍ ထိုသူ၏ဝိညာဉ်သည်ယေရှုခရစ်၏နေ့ရက်၌ကယ်တင်ခြင်းသို့ရောက်မည်အကြောင်း၊သူ၏ကိုယ်ခန္ဓာဖျက်ဆီးဘို့ရာသူ့ကိုစာတန်လက်သို့အပ်နှံကြစေဟုငါစီရင်၏။သင်တို့၏ဝါကြွားခြင်းသည် မကောင်းမသင့်ဖြစ်၏။အနည်းငယ်သောတဆေးသည်မုန့်စိမ်းတပုံလုံးကိုဖောင်းကြွစေတတ်သည်ကိုမသိကြသလော။သင်တို့သည်တဆေးမဲ့ဖြစ်သည်နှင့်အညီ၊အသစ်သောမုန့်စိမ်းဖြစ်မည်အကြောင်း၊ဟောင်းသောတဆေးကိုသုတ်သင်ပယ်ရှင်းကြလော့ အကြောင်းမူကားခရစ်တော်ကြီးဟုသောငါတို့ပတ္တခါတိုးတငယ်သည်ငါတို့အဖို့ရစ်ပူဇော်ရာဖြစ်၏အငယ်ရှမှ73ထိုကြောင့်ဟောင်းသောတစေဆိုးညင်မိုက်မဲခြင်းတစေတို့ကိုပယ်ပြစ်၍တစေမဲ့မုန်ကြီးဟုသောကြီးဖြူခြင်းတစ္ဆာဆောင်ခြင်းနှင့်ပွဲခံကြကုန်အံ့သင်တို့သည်မတရားသောမေထုံ၌မိဝဲသောသူတို့နှင့်မပေါင်းဖော်မိအကြောင်းအထက်ဩဝါဒစာ၌ ငါရေးထားခဲ့ပြီထိုတို့ရေးထားသောမတရားသောမေထုန်၌မှီဝဲခြင်း၊လောဘလွန်ကျူးခြင်း အနိုင်ထက်လူယူခြင်းရုပ်တုကိုကိုးကွယ်ခြင်းအမှုကိုပြုသော လောကီသားတို့နှင့်အလျင်းမပေါင်းဖော်ရဟု မဆိုလို ထိုတို့ဆိုလျင်တင်တို့သည် လောကီမှထွက်သွားရကြမည်ယခုမူကားညီကိုဟု ခေါ်ဝေါ်သော သူသည် မတရားသောမေထုံ၌မိဝဲခြင်းလောဘလွန်ကျူးခြင်းရုပ်တုကိုကိုးကွယ်ခြင်းဆဲရီးကဲ့ရဲ့ခြင်းတည်တည်ရဲ့နှင့်ရင့်မှုခြင်းအနိုင်ထက်လူယူခြင်းမှဆ၍ ထိုသို့သောအမှုကိုပြုသောသူနှင့်မပေါင်းဘော်ရသည်သာမက၊ထိုသူနှင့်အတူစားသောက်ခြင်းကိစ္စကိုမျှမပြုရဟုငါရေးထား၍ပညတ်၏။ပြင်လူတို့ကို စီရင်ခြင်းအမှုနှင့်ငါသည်အဘယ်သို့ဆိုင်သနည်း။အတွင်းလူတို့ကိုသင်တို့စီရင်ရသည်မဟုတ်လော။ပြင်လူတို့ကိုဘုရားသခင်စီရင်တော်မူလိမ့်မည်။သို့ဖြစ်၍ထိုဆိုးညစ်သောသူကိုသင်တို့အထဲမှနှင်ထုတ်ကြလော့